ဒီနေ့ကမြေဆဲကာလမှာအပေါင်းလိုက်မြေတယ်မြေတယ်ဟုခြေစားကြိုက်ဆေးအားဆက်ပြီးတော့ဆွေးနွေးစွာရှိလို့ရှိရင်ရှိရရှိရအောင်ပေါ်မှာစိတ်ကလေးအခိုက်အတန့်စိတ်ကြိုက် ပြယုဌာနစိတ်ထဲမှာထကြွတောင်းကြတဲ့ကိလေသာတွေဖြစ်ခွင့်ရပဲငြိမ်ကြသွားတယ်ဆိုတော့ဒါတရားထုတ်ရတဲ့ရှင်ကြီးအကျိုးပဲနောက်ချိန်ပြီးတော့မှတ်ပါများတော့ရှင်းသားရလာလို့ရှိရင်လက်ဖြောက်ဆိုတာပေါ့ပြမှတ်ကို လက်ကျင်လို့ဆိုပြည့်နေတဲ့ခါကျတော့လက်ချောက်ဖြစ်လာတဲ့လာတာအောင်ဒီမှာပြည့်တဲ့ပြီးတော့အဲဒီအာယုနဲ့ပုတ်တဲ့စိတ်ကလေးတို့တိတိကျကျဖြစ်သွားတာရေရတဲ့သဘောလေးတွေပေါ့ရတဲ့သဘောဆိုတာခုလိုလိုဒီလိုလိုဖြစ်တော့ပေါ့အဲလိုနဲ့တဲ့ပြီးတော့ထိသွားပြီဆိုတာ သူလောသူလောသာမှလို့တော့ပါဠိလိုတော့ဝိသိကိစ္စခေါ်တာသူလောသူလောကိုဖြစ်တော့ရှင်းသွားတာပါဒါကမှအတိကပါလာတော့တာပဲတော့ဒီတော့ဘာလို့စိတ်နဲ့တက်အောင်လို့ရှောက်ပေးကြရလဲပဲတဲ့ကြရလဲပဲဒါမှန်ကန်သွား ရွယ်စုပြီးတော့မှန်ကန်စွာကြည့်ရတာသိတာလည်းတကယ်အမှန်သိသွားတာပဲဒါလည်းသိချပါလို့အဲဒါမှအလူတရားရှိရှိသားတွေခိတ္တခဏပေါ်နေတော့အမြင့်ပြတ်သွားတာအပြီးတော့မပြတ်ဘူးပေါ့ခိတ္တခဏအမြင့်ပြတ်သွား အေးပြတ်တယ်ဆိုတာကနောက်အဲ့လိုပေါ်တဲ့အာရုံကိုပေါ်သေးမှမှတ်လို့တကယ်အရှိသဘောကိုသိသွားရင်ရုပ်ရယ်နာရယ်လို့ကွဲပြီးတော့သိသွားလို့ရှိရင်ပြန်စဉ်းစားတဲ့အခါမှာလည်းရုပ်နာအနေနဲ့ပဲပေါ်လာတယ်ပုဂ္ဂိုလ်သတ္တဝါအနေနဲ့မပေါ်တော့ငါကောင်လေးလို့ထင်တာလည်းမရှိတော့ငါကောင်လေးပြုတ်ခွဲသွားတာ အဲဒီမှာကိလေသာမျိုးပြတ်သွားတယ်လို့ဒီလိုဆိုတော့ရှိမစေကာလကရှိတဲ့အတိုင်းပဲပြန်စဉ်းစားတယ်ကအဲ့ဒါပဲပြန်ပေါ်လာတယ်ကိလေသာမပေါ်တော့အဲကိလေသာမျိုးပြတ်သွားတာသုတိယကိလေသာပြတ်သွားတာတိတ်တယ်တော့ပို့ပြီးတော့ကိလေသာကိုပြတ်ဖို့မလိုတော့ဘူးမျိုးတော့ပြတ်သွားပြီဆိုရင်ပြီးပြီကြာ အဲဒါပစီရိကမက္ကလို့ခေါ်ပါတယ်ပစီရိကမက္ကဆိုတာအင်္ဂါ၅ပါးပြည့်စုံတဲ့မယ်သမာဓိတိတ်ခါသမာဓိခန္ဓာ၃မျိုးပါတယ်ဝိရတတိသမာဓိဒီရခန္ဓာ၂မျိုးပါတယ်အောင်မြတ်မှစိတ်နဲ့ချက်ဖြောက်ပြီးတော့အမှန်တည်းကြည့်ကြည့်တော့တာပါလေဒါပညာခန္ဓာကြီး လက်ကျင်ခေါ်ရတယ်တော့လက်ကျင်ငါးမျိုးပါတော့တယ်ပရမအုပ်စုလက်ကျင်ကပရိယုထနာကိလေသာတွေအပြတ်ရှင်းပြီးတော့အဲကာကွယ်ပြီးတော့ဒုတိယအုပ်စုကတော့အပြတ်ရှင်းတယ်အဲသီလမဲ့ခင်ကတော့သီလသိက္ခာကတော့ ငကိုယ်ရဲ့ဒီလားဒီလုံဆုံးနေလို့ရှိရင်ပြီးတော့ဖြစ်နေတာအထုတဲ့ကာလမှာလည်းပဲမျက်စိနားနာစသည်ပေါ့လေဒီတည်းကြီးထိတ်ချုပ်ပြီးတော့ပေါ့လေလုပ်နေဆိုတော့အိန္ဒိယဆောင်ရဒီလားဒီလည်းဖြစ်နေတာတတိကြီးဖြစ်နေတာဒီရဆောင်ရဆိုတာတတိပါရိုးရိုးတတိပေါ့လေတော့ တရားဖြစ်လည်းပဲကျุလို့ကိုကြုံရင်ရှောင်မယ်ဆိုတဲ့စေနာကပါနေတာစေနာသီလတွေပါနေတာသမဝါစာသမကမ္မတသမအာဇီဝဆိုတာပါအဲ့ဒါလိုဒီလမကြီး300နဲ့ရှုတိုင်းမှာပါနေတဲ့မကြီး900ရပေါင်းစပ်လိုက်တဲ့အခါကျတော့မကြီး7ပါး အထေရိကမက္ခတရဒါပြောတာအဲ့ဒီဟာကြီးဖြစ်သွားတဲ့ခိုက်တာမှာသီလမဲ့ကြီးဖြစ်တော့ရှုလို့ဆိုရတဲ့ကိလေသာတွေမဖြစ်ဘူးဟမ်ကိုယ်နှုတ်ဘုတ်ကြီးဒီကိစ္စရှင်းနေတာစင်တာမြင့်နေတယ် ဒီရှိတဲ့သိဝိရဆိုအစဉ်တန်းမြင်တော့အေးကြလက်နှစ်သက်ဆရာဖြစ်တဲ့ဆိုအစဉ်တန်းနဲ့မြင်နေတာအဲဒါကုအခိုက်တံမှာတော့အရိယာလို့ဆိုရပါတယ်ပြယုခန္ဓာကိလေသာတွေကျင်းအောင်လို့ဝိရိယတတိသမားကြီးအမြဲတည်းရှိနေတော့စိတ်ကြီးစိတ်ချရပြယုခန္ဓာကိလေသာတွေရှင်းသွားတယ်တန့်သွားတယ်စိတ်ချလေးတွေမြင့်တယ်လာတယ်အဲဒါလေးအရိယာခေါ်တာ နောက်အာနာမစိတ်နဲ့တည့်ပြီးတော့သဘောမှန်လေးကြီးကြည့်တော်တဲ့အခါအလုပြကိလေသာပြောပါပြတ်သွားတယ်။အချမ်းအလအလုကိလေသာတွေဒီလိုသမားကြီးကြီးရအကျင့်သိက္ခာဆုံးရတဲ့ပြီးစီသွားတာပေါ့လေကအဲဒါပဲ။ဒါကကိုပဲအရိယာဘုသူရဲ့အရိယာတော့အစစ်ဖြစ်သူအရိယာစစ်ဖြစ်ဖို့ရတဲ့ချိန်ပိုင်းချိန်ပိုင်းလေးတွေပေါ့လေ။ ဖြူစင်ဆန်ရှင်းနေတယ်အရှင်သာမြင့်နေတော့ဟမ်ဘောအရှင်သာမြင့်တယ်လို့ဆိုရတာပါပဲသမတော်ဆရာအရိယာမကဘုံဘုံအရိယာအတိကမကဆိုတာဒါပြောတာပါဒီလိုမျိုးကြည့်မှမြင်တာပါအကြည့်ကောင်းရင်လည်းအမြင်ကောင်းတာပါပဲ အကြည့်ရှင်းမဲ့ဖြစ်လည်းပဲအကြည့်လည်းရှင်းတာပဲအကြည့်မှန်လို့ရှိရင်လည်းအကြည့်ရလည်းမှန်လာတာပါပဲဒါဟာဖြစ်ရောတမတာပဲဒါတော့ယောဂီများကိုယ့်ကိုယ်သုံးသပ်ဖို့လိုပါတယ်ဘုံဘုံကအစဒီလမ်းကြားရင်းနားလမ်းစားရင်းခြိတိုင်းကြည့်တယ် ခွေးတိုင်းဆန့်တိုင်းပါပြီဖြစ်စေယုံနာမျိုးပြစ္ဆုတ်ပံတည့်တဲ့တကယ်အရှိသဘောတွေကိုတည်တည်သွားအောင်ယူတည်တည်စိစိဆက်ဆက်မှတ်ခဲ့လားအကောကိုပြန်မေးပြောတယ်ယောဂီကဒီအလုပ်တစ်ခုပဲရှိတယ်ဆိုတာနားလည်ရမှာပါအဲ့ဒီအလုပ်တွေအပေါ်တွေပေါ့လေအဲ့ဒါတွေလုပ်လို့ရှိရင်တော့ ယောဂီမပြီးတော့ဘူးဆိုအမကမဆက်တော့သမာဓိရလည်းပဲကြီးကြီးဆုံးလို့ဖြစ်ဘူးဆိုရင်အတိညာလည်းမလာဘူးအင်းအကြည့်ရှင်းမှအမြင်ရှင်းတယ်ဆိုတာအကြည့်ကောင်းမှအမြင်ကောင်းတယ်ဆိုတာအဲအကြည့်ကမကောင်းတော့အမြင်လည်းမကောင်းတော့ဘူးတော့ရည်ရှိကြတော့ ချိန်ကကုန်သွားတယ်ခရိုနစ်ယောဂီပေါ့လေနာရစီယောဂီဖြစ်တော့တော့ဒါသိတိထားဖို့အရေးကြီးတယ်အဲဒီလိုပြုလုပ်ရမယ်စားတရားနဲ့မဆိုင်တဲ့အကြအလုပ်တွေကိုဦးစားပေးလို့ရှိရင်တော့ကိုယ်ကိုယ်လည်းမယုံတရားရောက်တရားကိုလည်းမယုံတရားရောက်ယုံစီတဲ့အထုတ်နေတဲ့ပုဂ္ဂိုလ်များကိုလည်းပဲစော်ကားရရောက်တယ် ဟိတာကိုလည်းပဲစောပါယောဂါကသမာဓိတွေဖြစ်တယ်။ဆက်တဲ့တတိထားဖို့အရေးကြီးပါတယ်။ဒီလိုနေတဲ့ခိုက်ဆံလေးမှာရစ်ပိုင်းနဲ့နေနေ၊လှပိုင်းနဲ့နေနေယောဂီရှင်နဲ့နေတဲ့အခါမှာတော့တီးကျင်းတဲ့ယောဂီဖြစ်ဖို့အရေးကြီးတယ်ဆိုတာပေါ့လေ။အထူးတတိပေးပါတယ်။ ဖြစ်ခဲ့ရုံနဲ့ပြည့်စုံပါအမှန်ရှိအောင်ရှိမှပါတာဒါယောဂီအလုပ်ပဲဖြစ်ဆဲမှာရှိမှတော့ဘာကျေးဇူးရှိတယ်ဆိုတော့ဖြစ်ဆဲမှာပြီးရှိဖြစ်နေရင်ရှိနေနာရောက်တာတော့ဒီကုရေတဲကာလမှာရှိလို့ရှိရင်ရုပ်စီရောက်တော့ရုပ်တိနာစီရောက်တော့နာစီမရှိမလို့ရုပ်နာတိ ဒါအရှိသဘောကြီးကြည့်တော့တာဖြစ်ဆက်ရှိတော့သိရင်လာရုပ်သာသူကဖြစ်ဆဲရှုမှဖြစ်ပေါ်သမျှရှုတိမှအတ္တတိခွာသရာပါဖြစ်ပေါ်သမျှကိုမြင်နေမြင်နေသရာပါ ဒီလိုကြားတယ်လည်းနဲ့စားတယ်ထိတယ်ထိတယ်ကိုယ်ရဲ့ဆန်တယ်ဒါတွေလည်းအကုန်လုံးပါပါလေဆိုတော့အဲ့ဒါနောက်သေးပြီးကြမှချုပ်ပြောရအောင်ဟုတ်ဖြစ်ပေါ်တယ်ညရှုတိမှအတ္တတတိခွာတကယ်ရှိရုပ်ရည်နာရလို့ကွဲသွားပြီဆိုလို့ရှိရင်အဲ့ဒါလိုမရှိသေးလို့ရှုပြီမယ်လို့ ခုနပုရိယတတိသမာဓိတွေကအာမဖြစ်ပြီးတော့မတည်သေးဘူးဆိုရင်ပုဂ္ဂိုလ်တ attva လည်းရှိရှိနေတာဖြစ်နေတာအစွဲကြီးဇီဝအတ္တလေးအကျိုးဆွဲတယ်လို့ရှိနေတာသူဖြစ်ဆိုရင်ရှုလို့ဓမ္မဖြစ်ဆဲရှုလို့ရဖြစ်ပေါ်သမျှကိုလည်းကိုလို ယုံကြည်လေးလေးစားစားနဲ့ရှုပါမှအတ္တရှိတိမှပါရှုလဲရှုလဲဒီလဲဒီမှအတ္တတိရှိခေါ်တာအတ္တတိရှိဆိုတာဇီဝအတ္တကိုပြောပါတယ်အသက်ရှင်နေတဲ့အကောင်လေးလက်ကြာကောင်လေးပေါ့ဒီမှာတော့ဆိုခေါ်တာပေါ့အဲ့ဒီဆိုရရှိတယ်ရတာ အဲ့ဒီဆွဲလေးကရှားပြီးဆွဲနေရတာအမှန်မသိသေးလို့ရှိရင်ဒါကြီးကတော့ဒီဆွဲတော့ဖြစ်ပါမယ်ရှိကကုသကုတ္တခေါ်တဲ့ကုသကခေါ်တဲ့ပရပိုက်တူကမြတ်စွာဘုရားကိုမေးတယ်ဘာလို့ဒီအစွဲကြီးဆွဲရတာတော့ဖျားတဲ့အတ္တလေးရှိတယ်အတ္တလေးရဲတယ် အတ္တလေးမရှိဘူးအတ္တလေးပြတ်သွားတယ်အတ္တလေးကမရှိရှိစသည်ပေါ်လို့ဆွဲပြီးလာရပါလားလောကမှာအဲ့ဒီဆွဲပြီးဘာဖြစ်လို့ဖြစ်ရတာတော့လဲမြတ်စွာဘုရားကမသိလို့ပေါ်တဲ့ဒီလိုပဲဖြစ်လိုက်ပါအမှန်မသိလို့ပေါ်အမှန်မသိလို့ဖြစ်ရတယ်ဆိုတော့ဒီဆွဲကြောက်ချင်အမှန်သိအောင်ရှုစတဲ့အတိတ်တွေကအလိုလိုရလာပါတယ် အောင်လို့တကယ်အမှန်ကြီးသိတည်သွားအောင်လို့ဒီစေကြားစေနာစေစားစေရှိစေမှာတကယ်ယုံနာပြရှိတာစေတာတွေကိုရှိရပါတယ်ဒီလူများစားရများပါလိမ့်ဟွန်းဖြစ်ပေါ်သမျှရှုတိပါတဲ့အခုလိုလေးတဲ့ရှုတိပါမှဆိုတဲ့စကားကသူကအချိန်နဲ့အချိန်နဲ့ကြည့်ရကောင်းဖို့ရအတွက် တခြားအရှင်ကြီးတယောက်ပေါ်မှာမိနေတယ်ဆိုတဲ့အသေးပဲရအကြောင်းအကြောင်းမရှိတယ်ဆိုတဲ့အသေးပဲရမကြည့်မမြင်ဘူးပေါ့ကြည့်မှမြင်တယ်ပေါ့ဒီလိုပဲဖြစ်စေဖြစ်ပေါ်သမျှကိုကိုယ်တို့စိတ်သားကကြည်အားဆက်ပြီးတော့စောစောရရှိနော်ဒါမှစိတ်ဆူဆီးဝရရပြီးတော့တည်တည်သွားနေတာပါမရှိဘဲနဲ့တော့မရဘူး အဲတော့အမှန်တိတိသွားအောင်ယုံနာရလို့အမှန်တိတိသွားအောင်ရှုမှရှုမှအခြားအကြောင်းတရားပုံမှာပြီးရတယ်ကွာအဲဒီမိကြောင်းကိုမှတ်ဆိုကြတာပြပါတယ်ကွာဒီဒီခြားခြားလောက်ပါမှကြည့်ချိုးရတာပါဒီယုံနာရလို့ကြည့်တာပါယုံနာရလို့ကိုယ်အကြည့်အကြည့်သွားပြီဆိုရင်တကယ်ရှိဖို့အရှိတိတိခေါ်တော့ကလား ဒါကဆွဲထားတဲ့ဇီဝအတ္တအတိတ်ကောင်မဟုတ်ဘူးဆိုတာပါလေဆုံးမဟုတ်ဘူးဆိုတာပါဖုတ်တာကရုပ်နဲ့နာမည်ဆိုတာပါလေအဲ့ဒီလိုကိုရှင်းသွားတတ်ပါရဲ့အဲ့ဒီရှင်းသွားပြီဆိုလို့ရှိရင်အတ္တဒိဋ္ဌိပြုတ်တယ်လို့ခေါ်တယ်ဆိုတော့အပြီးညစ်ပြတ်ပြုတ်တဲ့အထုတ်ကမဟုတ်ပါဘူးအပြီးပြုတ်ဖို့ကတော့တတ္တပါဖြစ်မှာဖြစ်ပါတယ် တနည်းအားဖြင့်သိက္ခာရဒိဋ္ဌိကျုပ်တယ်ခေါ်တယ်သိက္ခာရဆိုတာဖြေရှားရှိတဲ့ယုတ်မြမုတ်တူအားဖြင့်တကယ်ရှိအဟုတ်ရှိတဲ့ယုတ်စုနာစုပါဠိလိုသိက္ခာလို့ခေါ်ပါတယ်အဲ့ဒါတွေကမြင်တဲ့အခါကြားတဲ့အခါနားတဲ့အခါစားတဲ့အခါကြည့်တဲ့အခါကြည့်တဲ့အခါတောချောင်းမှာရုပ်စုနာစုတွေဖြစ်နေတာအဲ့ဒီဖြစ်တဲ့ရုပ်နာတွေကို ပါဠိလိုသက္ကာယလို့ခေါ်ပါတယ်ပရမထာပြီးသင်ရှားရှိနေတဲ့မနယုတ်တရားတွေရုပ်စုနာစုတွေသူတို့ဖြစ်သုံးမှာမဟုတ်ဘူးဆိုလို့ရှိရင်ခုနအဲဒီအသက်ကောင်ဆိုအစွဲဝင်လာတာအသက်ကောင်ရှိတယ်ဆိုတော့အသက်ကောင်လေးကမြင်းနေတယ်အသက်ကောင်လေးကြားတယ်နားနဲ့စားတယ်ထိတယ်ထိတယ်ဆိုတော့အဲ့ဒါလေးအဲဒီဆွဲရဝင်လာတာ အခုဖြစ်တုံးဖြစ်ဆဲလေးမှာရှိတော့တကယ်အရှိကိုသိသွားပြီဆိုရင်မရှိတာကိုအရှိလုပ်ပြီးတော့အထင်နဲ့ဆွဲထားတဲ့ခုနသက္ကတိကြီးအဆွဲဟာပေါ့လေအဲ့ဒါမရှိတော့ဘူးဘယ်ပုံမှမရှိတော့လဲလည်းငင်းချိန်ရှားဖြစ်ပေါ်လာတဲ့ရုပ်စုနာစုတွေပေါ်မှာကျင်းသွားတာလုံးဝကျင်းဖို့ကတော့တတ္တဝါဖြစ်မှာသက္ကတိကြီးကျင်းပါတယ်ဤပြတ်တာလည်းပြောက်ပါတော့ အဲတော့ဒီပြပြုတ်ဖို့ရအတွက်ရှေ့ပိုင်းကအဲဒီအစွဲကြီးအားနဲ့အောင်လုပ်ရပါတယ်ယောဂီကဆက်လက်ပြီးတော့ရှုနေတာတုံ့ပြန်ခွဲပြီးတော့ဒီကတိရှိတဲ့ခွာတော့တိတ်ရှိတဲ့အကောင်လေးဆိုတာဘာလဲဒါလေးခွာတော့ဖြစ်နေစုကကြောင်ကျုံပြတိရရှင်နေစွာ ကိုရီးယားပေါ်ရီးယားရှုခွက်တွေကိုသူတို့ဖြစ်တုံးဖြစ်ဆဲမှာပါလေခုလိုပဲဆက်လက်ပြီးတော့ရှုရတော့ဝိရတတိသမာဓိကြီးအားကောင်းလာကြလို့ရှိရင်ဉာဏ်တစ်ဆင့်တိုးလာတယ်ဆက်လက်ပြီးတော့ရှုလို့ရှိရင်ကြောင်းကျုံကအကြောင်းရအကျိုးသိလာတယ်သူဒီစေခါကမှာ ကြောင်းနဲ့အကျိုးဆက်ဆက်နေတာယသိမှာလည်းပဲအကြောင်းရှိတာပဲအကြောင်းရှိလို့ယသိအကြည့်သာရှိရတာဒီရတဲ့ဆင်းမှာလည်းသူအကြောင်းရှိတာပဲဒီကြည့်တာမြင်တွေ့တာမြင်ခံစားတာဒါတွေလည်းသူအကြောင်းရှိလို့ပေါ်လာတာအကြောင်းပဲပေါ်လာတော့မဟုတ်ဘူးအဲဒီတော့ဒါကလည်းသိချပါလားကြည့်တဲ့စိတ်ကလေးပဲကြည့်ပေါ့ ပစ္စည်းရှိလို့မြင်ရတာလေပစ္စည်းရှိလို့မြင်လာပဲပစ္စည်းမဟုတ်လို့ပဲမြင်လို့မျက်စိကနေပါညို့ပစ္စည်းအရှိတတ်တယ်ရှိရင်ဒါမြင်ရတာပစ္စည်းရှိတယ်လည်းမြင်လာမဟုတ်ဘူးမြင်စရာအာယုံရှိမှမြင်လာပဲဒီတော့မြင်သိမှုမှာမျက်စိနဲ့ကြည့်ရတဲ့အစင်းဟာအကြောင်းအကြောင်းအာရုံဆိုတော့ဒါထင်ရှားသွားတာပဲ ဒီဖြစ်တဲ့စိတ်အကြောင်းရှိလို့ဖြစ်ပေါ်တာဆိုတော့ပေါ့ဟွန်းဒီစေခဏလိုက်သိရှိတဲ့အချိန်ကအကြောင်းရုပ်မြင်တာတွေ့တာခံစားတာကအကျိုးနာဆိုတာပေါ့လေအကြောင်းရုပ်နဲ့အကျိုးနာပေါ့လေတော့ဆက်သွယ်ပြီးတော့ဒီလိုစိတ်ဆိုရင်ယတိအစဉ်အဲသူ့အကြောင်းနဲ့သူ့အကျိုးခွင့်စားခြင်းလား ဆိုရှုတဲ့ကာလမှာအကြောင်းနဲ့အကျိုးပြီးနေပြီးတော့ဖြစ်တယ်ဆိုရင်အကြောင်းနဲ့ဖြစ်တာမဟုတ်ဘူးဆိုတာကိုယုံနာမိအဲဒီကဒိဋ္ဌိအကြောင်းနဲ့ဖြစ်တယ်ဆိုတဲ့အစွဲပေါ်ရကျင်းသွားတယ်ဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းမြင်နေမြင်နေမှတ်တဲ့အခါကျတော့ရရှိရှိလို့မြင်တော့ဒီစရာအရှင်းရှင်းလို့မြင်တာပေါ့လေသူ့အကြောင်းနဲ့သူ့ကျိုးဖြစ်နေတယ်ဆိုတာရှင်းသွားတော့ မဆိုင်တဲ့အကြောင်းကိုဝင်ရှုပ်လို့မရတော့ဆရာကျောင်းကဆရာအကျိုးတွေကိုလည်းစစ်သက်ပြီးတော့ဖြစ်နေပုံအခုလိုနီးတဲ့မရှိဘူးဆိုလို့ရှိရင်ကျောင်းကျိုးဆက်ဆက်ပုံမတည်ဘူးကျောင်းမှာဖြစ်တယ်ဆိုရင်အဆွဲလေးပေါ်နေတာပဲအကြောင်းကြောင့်ဖြစ်တော့ဖြစ်တာပါပဲဒါကလည်းမဆိုင်တဲ့အကြောင်းဝင်ဆက်လိုက်တယ်ဖန်ဆင်းရှင်ကဖန်ဆင်းလို့ဆိုတာပါ ဒါပြည့်သွားတယ်အဲဒီအစွဲကိုဝင်လာတတ်ပါတယ်ဓမ္မအဲအကျုံးမဟုတ်တဲ့အကျုံးလုပ်ယူပြီးတော့ဆိုလိမ့်တာပါလေအဲဒါဝိသမဟိတုကဒိဋ္ဌိလို့ခေါ်ပါတယ်ဓမ္မအဲဒီအစွဲကိုဝင်လာတတ်ပါတယ်အဲဖြစ်သုံးဖြစ်ဆက်မှာခုနရှုလို့ရှုမှာအဲဒီခုနအဖန်ကြီးရှင်ဆိုတာကျင်းလာပါလားကျောင်းကျိုးနှဝ ကွဲပြီမှကာရကတိရှိခွာတဲ့ခုလိုကြီးနဲ့ရှုလို့အကြောင်းနဲ့အဆိုးဟုတ်လားဒီစက်ကာလမှာအကြောင်းနဲ့အဆိုးသူအကြောင်းနဲ့သူဆိုကွဲပြီဆိုလို့ရှိရင်ဒီတော့မှဒီကဒိဋ္ဌိအကြောင်းမဟုတ်တဲ့ဟာကိုအကြောင်းလုပ်ယူထားတဲ့အစွဲကြီးကျင်းသွားတယ်အဲဒါကိုကာရကတိရှိခေါ်တယ်ကာရကဆိုတာပြုပြီးဖြန့်ရှင်းပေးတယ်လို့အတိတ်ကရပါတယ် ဘာရှိရသူ့ကြောင့်ဖြစ်တာလဲကမ္ဘာလောကကြီးလည်းသူ့ကြောင့်ဖြစ်တာသူကဖန်ဆင်းလို့ပဲကမ္ဘာလောကကြီးပေါ်မှာရှိနေတဲ့သိရှိတဲ့အရာဝတ္ထုတွေသူကသူကဖန်ဆင်းပေးတာပဲဆိုတော့အဲ့ဒီလိုဆွဲပြီးဖြစ်တော့ပါသိရှိဆွဲလို့ရှိတော့ကျောင်းနဲ့အကျိုးသူကျောင်းနဲ့သူအကျိုးကိုယ်ကြည့်မှဖန်ဆင်းရှင်မဟာဇမကြီးမဟာဇမအဆွဲကြီးကင်းတယ်ဆိုတော့ ဘာဖြစ်လို့ဒီလိုဖြစ်ရလဲဆိုတော့ခဏစက်ပြီးတော့ရှုတယ်ဟင်းဒီမှာမြေသက္ကနာမှာရှုလို့နည်းနည်းရုပ်ကွဲသွားတဲ့အပေါ်မှာနောက်အမြင်လေးပေါ်ရပေါ်တဲ့စိတ်ရှိလို့ရှိရင်ပဋိပမာကြီးကအားကောင်းလာတော့စိတ်လက်ရှုတာစိတ်လက်ရှုလို့ရှိရင်အကြောင်းဆုံးအကြောင်းနဲ့အဆုံးသိရရှင်းလင်းသွား ရှင်းရှင်းပါလေသိတာပဲရှုလို့ဘောတော့ဒါအမှန်ရှင်းပါလေတော့အဲ့ဒီရှင်းပြီဆိုလို့ရှိရင်မဟာဇမကြီးကျုပ်သွားတော့တာပဲကျောင်းကျောင်းတော့ကွဲကြည့်မှတော့ဒါအကြောင်းဒါအကျိုးကွဲကြည့်မှတော့ဟောဒီစေခါလာမှာဒါကအကြောင်းဒါအကျိုးသူဖြစ်နေပါလား ဒီမြင်မှုတွေကိုမာဇမာကြီးကဖန်ဆင်းတယ်ခရီးတော်ဖန်ဆင်းတာမဟုတ်ပါလားခုဒီเจ้าတွေတွေ့နေပြီဒီเจ้าနဲ့ဒီကျိုးတွေဖြစ်နေပြီဆိုတော့မာဇမာကြီးအပေါ်ဖြစ်နေအပေါ်ယူဆထားတာပါလေဘုရားယူဆထားတာပရမတ္တမခေါ်တဲ့ပရမအတ္တခေါ်တဲ့ဆရာတော်ဣစရာ လောကလုံးအဆိုးရတယ်လို့ယူဆတာလားသတ်ပြီသိရမှန်လည်းရသိကြမှန်လည်းရအကုန်လုံးသိကြည့်နေတယ်ဤကောတခုတည်းပဲဘာကြောင့်မကြီးဆိုဘာကြီးရင်တူတယ်ပဲလုံးမရှိဘူးလေသုခဒုက္ခကြီးရှိတော့သူ့မှာသုခဆိုတဲ့ချမ်းသာဆိုတာရှိဒုက္ခတွေပဲချမ်းသာရှိဘူးလေအဲဒီအာတိဆိုတော့ပုံသဏ္ဍာန်စသည်ပေါ့လေ ဘာမှရှာလို့ခုလို့မရှိဘူးတဲ့ကွာအဲ့ဒါလိုပဲသူတို့မဟာသမားတန်ရှင်းရှင်ဆွဲတဲ့ပုဂ္ဂိုလ်တွေကအဲ့ဒီသူတို့မဟာသမားကြီးကိုတယုတ်ပေါ်ထားတယ်ပေါ့လေဒီစရာသဗ္ဗယုဧကဧကောသုခဒုက္ခတွေဟိတောဆိုတာအခုဒီမှာယောဂီရရှုနေအကြောင်းနဲ့ရှုသူအကြောင်းနဲ့သူရှုရှင်းနေပြီဆိုလို့ချင်းမဟာသမားငကိုယ်တည်းကမဟုတ်တာ သဘောတရားမရှိတာမရှိတဲ့တိုင်းတည်သွားတာပဲကောဟွန်းကြောင့်ကျွတ်တာပဲကိုဆိုတာပါသူကြောင့်လည်းသူကျိုးဆက်ဆက်ပြီးတော့ဖြစ်နေပါလားဆိုတာပါအတိကရှင်းတော်လို့ရှိရင်သို့လို့သို့လို့လည်းပေါ့လေဝိသေကိစ္စပဲရှိတော့မလဲဟွန်းလာကျင်းတော်တာပေါ့တတ္တဗံကြောင့်လို့ရှိရင်အဖြတ်ကျင်းတော်တာသာလေဆရာ ရိုးရိုးလေးယုံနာကွဲပုံကတော့မမကနေပြီးတော့ထိုင်ရှားတဲ့အခါမှာသမဏတိစာထိရှားပါလေထိုင်နေတဲ့စိတ်တွေပေါ့လေတက္ကတလေးလေးရှိနေတာဒီချိန်လည်းမဟုတ်ဘူးတက္ကတလေးရှိနေတာတကယ်လို့စိတ်ကြီးအားကောင်းလာပြီဆိုရင်ထိုင်တော့မယ်လို့ဆုံးဖြတ်ချက်ချလိုက်ကြတယ်ပဲတကယ်တော့ ဆုံးဖြတ်ချက်ချတယ်လည်းစိတ်ပဲထိုင်ခြင်းနဲ့စိတ်အစဉ်စဉ်ကြောင့်အောက်ကိုယုတ်ကြည်လေးပြီးတော့တောင့်တင်းပြီးတော့ကြာသွားတာရောဒါကြီးဒါထိုင်ခြင်းနဲ့စိတ်အစဉ်စဉ်ကြောင့်တရုပ်စဉ်စဉ်တောင့်လိုက်တင်းလိုက်လေးလိုက်ပြီးတော့ပြင်းလာဒါထိုင်ခြင်းကလမ်းထိုင်ချတဲ့အခါမှာကတော့တောင့်လာခြင်းတွေရုပ်ချက်ခွဲသွားတာပဲ။ ပြည့်ခက်ရုံနဲ့ပြည့်စုံပါအမှန်တရားရှိမှပါတော့ပါ။တိုင်တဲ့ကာလမှာတကယ်ရှိအဟုတ်ရှိတဲ့နာယုတ်တရားတွေကိုဖြစ်တုံးဖြစ်ဆဲလေးမှာပြည့်စုံပါကြကြထိုင်နေထိုင်နေထိုင်နေတော့ဘုရားထိုင်တဲ့ဒီအရှုမှလည်းခွေကြထိတ်ထိတ်တိတိဖြစ်တော်မှာလူတွေတွေလေးလေးစားစားသိရဆိုမှတ်တယ်ရုံမှာကြည့်လာတာပဲတခါကထိုင်နေတဲ့စိတ်အစီအရောက်တော့နန္တိ ဆင်းရဲစိတ်ဆင်းလည်းမရှိမတော့ပဲတောက်လာတင်းလာလေးတာကြီးတို့ရှိရုပ်ကြည့်နာနဲ့ရုပ်နာနဲ့ရုပ်ဆိုတော့တွေ့ကြည့်လာမရှိမတော့ဘူးနောက်စိတ်ဆက်ရှိနေလို့ရှိရင်ထင်ရတဲ့စိတ်ကအကြောင်းတရားဆိုတော့ထိုင်လို့ထိုင်ရတာအကျိုးတရားဆိုတော့ထင်ရတဲ့စိတ်မပေါက်လို့ရှိရင်ထိုင်ရုံဖြစ်သေးဘူးပေါက်ပြီမလို့ထိုင်တော့မယ်ဆိုတော့ဆုံးဖြတ်ချက်မချသေးလို့ရှိရင်လည်းထိုင်ရုံဖြစ်သေးဘူးစိတ်သာဖြစ်နေတာပါ သုံးလက်ကျိတ်ချပြီးတော့ထိုင်ချတဲ့အခါမှာဟုတ်ကောလေးလေးပြီးတော့ကြာသွားတာလေးလေးပြီးတော့တောင်းလေးပြီးတော့ကြာသွားတော့ဘုရားကြောင့်လို့ထိုင်ရင်တဲ့စိတ်ကြောင့်ဒီထိုင်ရင်တဲ့စိတ်ကအကြောင်းထိုင်ချလိုက်တာကအကျိုးတရားဆိုတာအကျိုးရုပ်တရားဆိုတာပါအကြောင်းနံတရားကြောင့်အကျိုးနံတရားတွေပေါ့လေအဲ့ဒါကြီးဆက်ဆက်ပြီးတော့ဖြစ်နေတာပါ ထိုင်တဲ့ကာလမှာအကြောင်းနဲ့ကျိုးပြီးပြီဆိုလို့ရှိရင်အကြောင်းတော့ကျိုးရှိပုံလေးကြီးပြီးတော့အဲ့ဒီကဒိဋ္ဌိအကြောင်းပဲဖြစ်တယ်လို့အစွဲလေးကျွတ်တာထိုင်နေတဲ့စိတ်ကြောင့်ထိုင်ရောက်တာဖြစ်တာပဲထားရုပ်ကိုရုပ်ဆိုင်မဟုတ်ဘူးသူ့အကြောင်းနဲ့သူကျိုးပဲသူ့အကြောင်းနဲ့သူကျိုးတည်နေတာကြည်ချင်းကြည်ချင်းထိုင်နေတဲ့စိတ်တစ်ဆင့်ပြလိုက်ထိုင်စားလိုက်နောက်တော့ထိုင်နေတဲ့စိတ်တစ်ဆင့်ပြလိုက်ထိုင်စားလိုက်ဆိုတာ သူကြောင့်နဲ့သူကျိုးနဲ့အရေးကြဖြစ်နေတာဒါလေးတွေမှာစိတ်စိတ်ကြည့်ပြီးဆိုလို့ရှိရင်အကြောင်းမှန်ကိုကြည့်တော့ခုနဒီထဲမှာခုနပါလေမဟာတမဘောလိဟင်းမဟာတမမဟာအတ္တကျူပါဘောလိအဲ့ဒါကြီးရှိတော့ဗလိကြီးငကိုရီးလည်းရှိတာမဟုတ်ဆွဲထားတာအဲ့ဒီအဆွဲကြီးကြောက်ပါတယ် ဆွဲစီကြောက်တယ်အတိမှရောက်ပါကြည့်ဆွဲကြောက်တာရှင်တဲ့ဒါကရှင်းတာတကယ်အကြောင်းမှကျိုးအကြောင်းမှကျိုးမှပြီးပါလိမ့်ရှင်ပြီးပါလိမ့်ရှင်ရှင်းသွားတာလားယုံမတန်တဲ့ရုံဖြစ်တော့တာသိသွားတာပဲအဲ့ဒါမျိုးလေးပေါ့ဒါမလို့ထိုင်ရှားတော့ဒီတေချာစုစိတ်မှာပေါ့ထားတော့ပဲသူလည်းပဲဒီတေချာစုစိတ်မှာပေါ့ယောဂီကိုတိုက်တွန်းရတာဒီတော့ ပြိပာစကမေးတဲ့မေးခွန်းဟာအခုယောဂီတွေဟောတယ်ဒါနဲ့တိုက်ဆိုင်နေပါတယ်ကွာဘာကြောင့်လောကကြီးမှာအယူဝါဒအမျိုးမျိုးတွေဖြစ်ရပါတယ်လဲဆိုတော့ဒီလိုလည်းအတ္တရှိတယ်ဇီဝတ္တရှိတယ်ပရမတ္တရှိတယ်ဒီလိုလည်းအတ္တမရှိဘူးတေယီပြီးရောပြတ်ပြီးဆိုတာပါလေ ရောအတ္တရှိတိရှိစသည်ပေါ့။အများစုကအတ္တယူဝါဒတွေကြီးတာ။အဲလိုယူဆမျိုးကြီးဘာကြောင့်ဖြစ်ရပါသလဲဆရာဆိုတော့မြတ်စွာဘုရားရှင်းလိုက်တာ။မရှိသည့်လို့ပေါ့လေ။သူလိုမြင်မြင်စေချာစေနာစေစားစေကြည့်စေကြည့်စေကိုယ်စေပေါ့လေ။ဖြစ်တဲ့ခြင်းလည်းလည်းဆိုမရှိလို့မသိလို့ပေါ့လေ။မသိတော့ကအစွဲတွေဝင်လာပေါ်တယ်ဒါပါပဲ။ အဲတော့ငကောကတော့ဘုတရားလားထုတ်တဲ့ပုဂ္ဂိုလ်တွေရှိငကောကတော့ဆွဲလေးကြီးရှိမှာပါပဲသူကတော့ဇီဝတာပဲဆက်ရှိတဲ့အကောင်လေးဆွဲခုနမဟာဇမဖန်ဆင်းခြင်းအဆွဲဆိုတာကိုလည်းရှင်းမှာပါပဲတကယ်ဟုတ်မဟုတ်ဆိုတာတကယ်ရှိပြီဆိုတာသိချင်လို့ရှိရင်ခန္ဓာရသော်ဗျာမရှိတဲ့အတိုင်းသူတော်ဆောက်ဖြစ်စလာရုံလာလေလိုက်ရှိကြည့်တေချာသာရှိရှိကြည့် စေဆက်ဆက်ရှိရှိယုံကြည်ရှိရှိရှိကြည်မြင်လာပဲမမြင်လာပြီဆိုလို့ရှိရင်ခုနအမမဟုတ်တဲ့ဟာကိုအထင်နဲ့အမှန်လုပ်ပြီးတော့အစွဲကြီးကြောက်ဖို့ရသိကြပါလေ။ဟွန်းဒီစာလုံးကြီးကိုယ်ပိုင်ညာနဲ့အခါရဆုံးဖြတ်နိုင်တဲ့အပိုင်းကြီးရောက်လာမှာပါ။ဒီတော့ယူတည်သည့်စိစိဆက်ဆက် မယမလားလို့ရတဲ့ကိစ္စစိတ်ကံတယ်မလားမယမယမနာမယလို့ရတဲ့ကိစ္စမနာမယလို့ရတဲ့ကိစ္စစိတ်ကံတယ်မလားယူသေးလို့ရတဲ့ကိစ္စမှာဒါကိုဥစားပြုပြီးတော့လုပ်ရမယ်ဆိုတာဒီနေ့ယောဂီတယောက်ဟိုမှာသွားကြောင်စဉ်းစားလာတဲ့အခါယောဂီတန်းစီပြီးတော့လာတဲ့ဟာကိုဒီနေရာနေပြီးတော့တပ်ပုံရိုက်နေပါလေမလို့ကြပါနဲ့ ထိုးတာအချိန်လေးကိုဗမဟုတ်တဲ့ကိစ္စနဲ့ဖြစ်စီမဖြစ်ပါနဲ့ဆုံးတိမဖြစ်ပါနဲ့ရေးစကားလုပ်ပါကိုလူကိုလေးစကားလုပ်ပြီးတော့ကောင်းကောင်းမွန်မွန်ရှိရှိပြောနေတဲ့ယောဂီဆိုရင်ကမ္ဘာဆန်းဆရာကြီးကသိချစ်ပါတယ်သိလေးစားပါတယ်အဲဒါလုပ်ပြီးဆိုလို့ရှိရင်တော့ဒီယောဂီဟာမုံရတဲ့အလုပ်တော်မှာကိုမလေးစားတော့ဘူးဆိုတာပေါ့လေ ထင်သေးအမြင်သေးဖြစ်တတ်ပါတယ်ကွာအဲ့ဒါတော့မလုပ်ကြပါဘူးဒီထားကြပါအခြားခြားရုပ်တွေဒီတိုင်းပါဒီမှာလေးပါလို့ရှိလို့ရှိရင်လည်းဟိုသိထားကြပါလက်ချိန်ဖုံးလို့ရှိလို့ရှိရင်သိထားကြပါဒီကောဘာနဲ့မှအဆင်မတော်လို့ခေါ်တယ်တတိဆန်းရတာအဆက်တည်းလုပ်ပါတတိဆန်းရရည်ကြီးအောင်လုပ်ကြပါဒီကြီးဆုံးကတတိဆန်းနဲ့ခဏခဏတွေ့ပြီးတော့ဒီကြီးကြီးအောင်လုပ်အောင်ပဲစား ဒီကအခြေအနေဖွဲ့ယူပြီးတော့ဘာမှတန်ဖိုးမရှိတဲ့ဟာတွေကိုတန်ဖိုးထားပြီးတော့လုပ်တာတော့တော်တော်အယုတ်ဆိုးပါတယ်အဲ့ဒါမလုပ်ကြပါနဲ့ဒီနေ့ဒီနေ့လေးကြည့်တော့ဒါပဲတော်ကြအောင်ဆို